ဧဝမေစုတံဧကံသမယံဘဂဝါသာဝတိယံဝိဟရတိခြေတဝနေအနာထဗိဏိကသာအာရာမိအထာခောအညတရာဒေဝတာအဘိကန္တာယရတိယအဘိကန္တဝနာကေဝလကပ္ပံခြေတဝနံဩဝါစိတဝါယေနဘဂဝါတေနုပသံကမိ ဥပသံကမိတ်တော်ဝါဘဂဝန္တံအဖိဝါဒိတော်ဝါဧကမန္တံအထာစီဧကမန္တံထိတာခောသာဒေဝတာဘဂဝန္တံဂါထာယအကြပါစီဘဟုဒေဝမနုဿာကြမင်္ဂလာမိအခြင်းတယောအာကံခမာနာသုထာနံ ရူခိမင်္ဂလမုဒ္ဓမံအစေဝနာကြဘာလာနံပါဏိဒါနံကြစေဝနာပူဇာကြပူဇနေယနံဧတမံဂလမုဒ္ဓမံပတိရူပါဒေသာဝါဆိုကြပုဗ္ဗေကြကဒဗုံညတာအတ္တသမပဏိတိကြဧတမင်္ဂလမုဒ္ဓမံ ဘာဟုစကြံကြစိတ်ပံကြဝိနိယောကြစုစိတ်ခိတော်စုပါစိတာကြယာဝါကြဧတမံကလမုဒ္ဓမံမာတာပိတုဥပဌာနံပုဒ္ဒါဓာရသသံဃဟောအနာကုလာကြကမ္မန္တာဧတမံကလမုဒ္ဓမံ ဒါနံကြဓမ္မကျရိယာကြညာတကာနံကြသံဃဟောအနဝါဂျာနိကာမာနိဧတံမင်္ဂလမုဒ္ဓမံအာရတိဝုရတိပါပါမကြပါနာကြသံယမော အပမဒောကြဓမ္မေစုဧတံမင်္ဂလမုဒ္ဓမံဂါရောဂျာနိဝါဒောကြ သံဒုတ်ချီကြကတံညုတာကာလီနာဓမ္မစဝနံဧတမံဂလမုဒ္ဓမံခန္တီကြသောဝါကြစတာသမနာနံယဒါသနံကာလီနာဓမ္မစာကာချာဧတမံဂလမုဒ္ဓမံတဘောကြဗြဟ္မကြရိယံကြအရိယာစကြနာဒါသနံ နိဗ္ဗာနသတိကရိယာပြဧတမင်္ဂလမုဒ္ဓမံဖုဒ္ဓသာလောကဓမ္မေဟိจิตတံယသနာကံပတိအာသောကံဝုရကြံခေမံဧတမင်္ဂလမုဒ္ဓမံဧတာရိသာနိကတောအာနာသဗ္ဗထမပရာဂျိတာသဗ္ဗထသုထိန်ကချန္တိ တံဒေသမင်္ဂလမௌဒ္ဓမံမင်္ဂလစုတ်တံ